ခန်းကြီး3အငယ်1မှ8ခတ်သိမ်းသောအမှုရာတို့သည်မိမိတို့အချိန်ရှိ၏မိုးကောင်းကင်အောက်၌ကြံစီသည်မြအသီးသီးတို့ကို ပြုရသောအချိန်ရှိ၏ဖွားချိန်နှင့်သေချိန်လည်းရှိ၏စိုက်ပျိုးရသောအချိန်နှင့်စိုက်ပျိုးသော အရာကိုနှုတ်ရသောအချိန်လည်းရှိ၏တတ်ရသောအချိန်နှင့် အနာပြောက်เสียရသောအချိန်လည်းရှိ၏ဖြိုဖြစ်ရသောအချိန်နှင့်တိဆောက်ရသောအချိန်လည်းရှိ၏ငိုရသောအချိန်နှင့်ရေရသောအချိန်လည်းရှိ၏ညီးတွားရသောအချိန်နှင့်ကားခုံရသောအချိန်လည်းရှိ၏ကြောက်တို့ကိုဖြန့်ကျဲရသောအချိန်နှင့် စုသိမ်းရသောအချိန်လည်းရှိ၏ ဖက်ရမ်းရသောအချိန်နှင့်မဖက်ရမ်းဘဲခွဲခွာ၍နေရသောအချိန်လည်းရှိ၏စီးပူရသောအချိန်နှင့်ဥစ္စာပြောက်ရသောအချိန်လည်းရှိ၏တိုထားရသောအချိန်နှင့်ပြစ်လျက်သောအချိန်လည်းရှိ၏အဝတ်ကိုဆုပ်ရသောအချိန်နှင့် ချုပ်ရသောအချိန်လည်းရှိ၏တိတ်ဆိတ်စွာ နေရသော အချိန်နှင့်စကားပြောရသောအချိန်လည်းရှိ၏ချစ်ရသောအချိန်နှင့်မုန်းရသောအချိန်လည်းရှိ၏စစ်တရသောအချိန်နှင့်စင့်ငြိမ်းရသောအချိန်လည်းရှိ၏ အငယ်9မှ15လုတ်ကင်သောသူသည်စ조사အားထုတ်ရာတွင်အဘယ်ကျေးဇူးရှိသနည်းလူသားတို့ကျင်လည်ရာဘို့ဘုရားသခင်ပေးတော်မူသောပင်ပန်းခြင်းအမှုကိုငါကြည့်မြင်ပြီးခတ်သိမ်းသောအရာတို့ကိုမိမိတို့အချိန်တန်မှလျောက်ပတ်စွာဖန်ဆင်းတော်မူပြီး လူစိတ်နှလုံးကိုလည်းအနန္တကာလ၌ဆွဲလန်းစေတော်မူပြီးတို့ရတွင်ဘုရားသခင်စီရင်တော်မူသောအမှုကိုအစမှအဆုံးတိုင်အောင်လူသည်စိတ်၍မကုန်နိုင်ရှင်လန်းခြင်းအမှုနှင့်အသက်ရှင်စဉ်တွင်ကျေးဇူးပြုခြင်းအမှုမှတပါအခြားသောအမှုရာတို့၌အကျိုးကျေးဇူးမရှိသည်ကိုငါသိ၏လူတိုင်းစားတော့ခြင်းဟံ၎င်းမိမိစ조사အားထုတ်သမျှသောအမှု၌ပျော်မွေ့ခြင်းဟံ၎င်း ဘုရားသခင်၏ကျေးဇူးတော်ကြောင့်သာ အခွင့်ရှိ၏။ဘုရားသခင် ပြုတော်မူသမျှသော အမှုသည် နေဆထာဝရဖြစ်သည်ကိုငါသိ၏။ထပ်၍မပြုနိုင်ရာနှုတ်၍မယူနိုင်ရာလူတို့သည်ရှေ့တော်၌ကြောက်ရွံ့မိအကြောင်းဘုရားသခင်ပြုတော်မူ၏ဖြစ်ဖူးသောအရာသည် ယခုဖြစ်သော အရာနှင့်တူ၏ဖြစ်လက်တန်သောအရာသည်လည်းဖြစ်ဖူးသောအရာနှင့်တူ၏ လွန်ပြီးသောအရာတို့ကိုလည်းဘုရားသခင် တောင်းပြန်တော်မူ၏။16ထိုမှတပါး၊နေအောက်မှာတရားစီရင်ရာအရပ်၌အဓမ္မအမှုရှိသည်ကို၎င်း၊ဖြောင့်မတ်ရာအရပ်၌ဒုစရိုက်ရှိသည်ကို၎င်းငါမြင်ပြီ။ဘုရားသခင်သည် ဖြောင့်မတ်သောသူတို့၏အမှုနှင့် မတရားသောသူတို့၏အမှုကိုစစ်ကြောစီရင်တော်မူမည်ဟု ငါအောက်မေ့၏အကြောင်းမူကားခတ်သိမ်းသောအကျံခတ်သိမ်းသောမှုတို့ကိုစစ်ကြောစီရင်ရသော အချိန်ရှိ၏လူသားတို့နေရာကိုရိမှတ်၍ငါအောက်မေ့သည်ကားလူတို့ကိုဖျားသခင်စုံစမ်းတော်မူမည်အကြောင်းနှင့်သူတို့သည်တရိษံကဲ့သို့ဖြစ်သည်ကို သူတို့သိမြင်မည်အကြောင်းနေရာချသည်လူသားတွေ့ကြုံသော အမှုကိုတရိษံတွေ့ကြုံတတ်၏ထိုနှူးတို့သည် တပါးဒီသောအမှုကို တွေ့ကြုံလျက်တဦးသေးတဲ့ကဲ့သို့တဦးသေးတတ်၏အလုံးစုံတို့သည်အသက်တစ်မျိုးတည်းရှိကြ၏တို့ဖြစ်၍လူသည်တရိษံထက်ထူးမြတ်သော အကြောင်းမရှိ အလုံးစုံတို့သည် အနတ္တဖြစ်ကြ၏အလုံးစုံတို့သည်တခုတည်းသော အရတ်သို့ ရောက်တတ်ကြ၏အလုံးစုံတို့သည် မြေမှုန့်တဲကဖြစ်သည်နှင့်ညီမြေမှုန့်ထဲသို့ပြန်သွားတတ်ကြ၏ အငယ်21မှ22တို့ရတွင်အထက်သို့တက်တတ်သော လူသား၏ဝိညာဉ်ကို၎င်းအောက်အရမြေသို့ဆင်းသက်သောတရိษံ၏ဝိညာဉ်ကို၎င်းအဘယ်သူသည် ပိုင်းခြား၍တည်သည်။လူသည်မိမိပြုမူရာ၌ပျော်မွေ့ခြင်းအမှုထက်တာ၍ကောင်းသောအမှု မရှိသည်ကိုငါသိမြင်၏။ထိုအမှုသည် သူ၏အဖို့ဖြစ်၏။သူသည်မိမိနောက်မှအဘယ်သို့ဖြစ်လက်တန်သည်ကို သိမြင်မည်အကြောင်းအဘယ်သူဆောင်ခဲ့လိမ့်မည်နည်း